အခန်းကြီး14အငယ်1မှ3ဖျားသခင်မရှိဟု မိုက်တော်သူသည် ထင်တတ်၏ထိုသောသောသူတို့သည်ဆွေးမြေ့ယူရင်း၍ဆဲဆုပ်ဖွယ်သော အမှုကို ပြုတတ်ကြ၏ကောင်းသော အမှုကိုပြုသောသူတယောက်မျှမရှိ နားလေသောသူဖျားသခင်ကို ရှာသောသူတစုံတယောက်ရှိသည် မရှိသည်ကိုသိမြင်ခြင်းဟာဒါဝရဖျားသည်ကောင်းကင်ဘော်ကလူသားတို့ကိုငုံ၍ကြည့်ရှုတော်မူ၏ လူအပေါင်းတို့သည်လမ်းလွဲကြပြီ။တညီတညွတ်တည်းဆွေးမြေ့ယိုယွင်းခြင်းရှိကြ၏။ကောင်းသောအကျင့်ကိုကျင့်သောသူမရှိ။တယောက်မျှမရှိ။မုန့်ကိုစားသကဲ့သို့ငါ၏လူတို့ကိုကိုက်စား၍၊ထာဝရဘုရားကိုပဌနာမပြုသောအဓမ္မလူအပေါင်းတို့သည်မသိဘဲနေရကြသလော။သို့ဖြစ်၍အလွန်ကြောက်လန့်ကြလိမ့်မည်။အကြောင်းမူကား၊ဘုရားသခင်သည် ဖြောင့်မတ်သောလူမျိုးဘက်၌ရှိတော်မူ၏။နှိမ့်ချလျက်ရှိသောသူသည် ထာဝရဘုရားကိုခိုလှုံသောကြောင့်၊သင်တို့သည်သူ၏အကြံအစည်ကိုအရှက်ကွဲစေတတ်ကြ၏ ဣဒရေလအမျိုးကိုကယ်တင်ခြင်းကျေးဇူးတော်သည်ဇီးုံတောင်ပေါ်မှာပေါ်ထွန်းပါစေသောတိမ်သွမ်းခြင်းကိုခံရသော လူမျိုးတော်ကိုတပန်းသာရဖျားသည်ဆောင်ခဲ့တော်မူသောအခါယာကုပ်သည်ဝမ်းမြောက်ခြင်းဣဒရေလသည်လည်းရွှင်လန်းခြင်း ရှိလိမ့်မည်